အပြပေကျော်ဟောမိအနိကောဟောမိสุขีอัตตานังปริหรามิมมะมาตาปิตุอาจริยาจาญาติเมตตาจา သဗ္ဗမာจาริနောจာအဝေရာဟွန်တုအပြာပကြဟွန်တုအနိကာဟွန်တုสุขีอัตตานังปริหรันตุ imeazụmarame sabe ọ gị nọ ahụ ndụ abịa beji ahụ ndụ a na igha ahụ ndụ sugi adana parighara ndụ ဣမသမိန်အာရာမေသဗ္ဗေဘိက္ခုသမနေရာจာဥပါစကဥပါစိကာယောจာအဝေရာဟွန်တုအဗျာပัจฉာဟွန်တုအ အနိကာဟွန်တုသုခိအတ္တနာပရိဟရန္တုအမဟာကံจตุပจယဒါယကအဝေရာဟွန်တုအဗျာပကြဟွန်တု အနိကာဟွန်တုသုခိအတ္တနာပရိဟရန္တုအမကံအရခဒေဝတာဣမသမိန်ဝိဟာရေဣမသမိန်အာဝါစေဣမသ ဣမသမိန်အာရာမေဣမသမိန်အာရာမေအာရခဒေဝတာအာရခဒေဝတာအဝေရာဟွန်တုအဝေရာဟွန်တုအဗျာပัจจာဟွန်တုအဗျာပัจจာဟွန်တုအနိကာဟွန်တုအနိကာဟွန်တုသုခိအတ္တနာသုခိအတ္တနာပရိဟရန္တုပ သဗ္ဗေသတ္တာသဗ္ဗေပါဏာသဗ္ဗေဘုဒ္ဓသဗ္ဗေပုဂ္ဂလာသဗ္ဗေအတ္တဘာဝပရိယာပါဏာသဗ္ဗာဣတိယောသဗ္ဗေပုရိသာသ သဗ္ဗေအရိယာသဗ္ဗေနာရိယာသဗ္ဗေဒေဝာသဗ္ဗေမနုဿာသဗ္ဗေဝိနိပါတိကာအဝေရာဟွန်တုအပြာပစ္စာဟွန်တုအနိကာဟွန်တုအ สุขีอัตตานังปริหรันตุทุกขามุจจันตุยถาลัตตสัมปติโตမာဝိကချာတုကမ္မစကာမာဝိကချာတုကမ္မစကာပုရတိမာယာထိစာယာပုရတိမာယာထိစာယာ ပချိမာယာထိစာယဩဒရာယာထိစာယဒခိနာယာထိစာယပုရတိမာယာနုထိစာယပချိမာယာနုထိစာယဩဒရာယာနုထိစာယ တခိနာယအနုဒိသာယဟိတိမာယဒိသာယဥပရိမာယဒိသာယသဗ္ဗေသတ္တာသဗ္ဗေပါဏာသဗ္ဗေဘူတာသဗ္ဗေပုဂ္ဂလာသ သဗ္ဗေအတ္တဘာဝပရိယာပဏာသဗ္ဗာဣတိယောသဗ္ဗေပုရိသာသဗ္ဗေအရိယာသဗ္ဗေနာရိယာသဗ္ဗေဒေဝသဗ္ဗေမနုဿာသ သဗ္ဗေဝိနိပါတိကာသဗ္ဗေဝိနိပါတိကာအဝေရာဟွန်တုအဝေရာဟွန်တုအဗျာပစ္စာဟွန်တုအဗျာပစ္စာဟွန်တုအနိကာဟွန်တုအနိကာဟွန်တုสุขิอัตตานังปริหรันตุทุกขามุจจันตุ ယထာလတ္တသမ္ပါတိတောယထာလတ္တသမ္ပါတိတောမဝိကချံတုကမ္မစကံမဝိကချံတုကမ္မစကံဥဒ္ဒံယာဝဘွဲခါကြဥဒ္ဒံယာဝဘွဲခါကြအထောယာဝဝိจิတောအထောယာဝဝိจิတောသမန္တာจักကဝလေစုသမန္တာ ရေသတ္တပထဝီကြရာရေသတ္တပထဝီကြရာအဗျာပိစ္ဆာနိဝေရာကြအဗျာပိစ္ဆာနိဝေရာကြနိဒုက္ခာကြနုပ္ပတဝါနိဒုက္ခာကြနုပ္ပတဝါဥဒ္ဒံယဝဘဝခာကြဥဒ္ဒံယဝဘဝခာအထောယဝဝီจิตောသမန္တာจักกวาเลสุသမန္တာจักกวาเลစု ယေသတ္တာဥဒကေจရာယေသတ္တာဥဒကေจရာအဗျာပိစ္ဆာနိဝေရာချာအဗျာပိစ္ဆာနိဝေရာချာနိဒုက္ခာချာနုပ္ပတဝါနိဒုက္ခာချာနုပ္ပတဝါဥဒ္ဒံယဝဘဝခာချာဥဒ္ဒံယဝဘဝခာချာအထောယဝဝိจิတော သမန္တာကျကဝါလေစုသမန္တာကျကဝါလေစုရေသတ္တာအာကာစေကြရာရေသတ္တာအာကာစေကြရာအဗျာပိစ္ဆာနိဝေရာကြအဗျာပိစ္ဆာနိဝေရာကြနိဒုက္ခကြနုပ္ပတဝါနိဒုက္ခကြနုပ္ပတဝါဣမာယဣမာယဓမ္မာနုဓမ္မာ ဓမ္မပฏิပတ္တိယဗုဒ္ဓံဘူဇေမိဣမာယဓမ္မာနုဓမ္မပฏิပတ္တိယဓမ္မံဘူဇေမိဣမာယဓမ္မာနုဓမ္မာ ဓမ္မပฏิပတ္တိယသံဃံပုချေမိဣမာယဓမ္မာနုဓမ္မပฏิပတ္တိယမာတာပိတရောပုချေမိဣမာယဓမ္မာနုဓမ္မာနု ဓမ္မပฏิပတ္တိယအာချရိယေကုချေမိအတ္ထာဣမာယပฏิပတ္တိယသရမရဏမပရိမုကျိသာမိဣဓမေပုညံဣဓမေပု အသဝခယဝဟံဟောတုဣဓမေစီလံမဂ္ဂဖလာညာနသပัจจယောဟောတုဣမနောပုညဘာကသဗ္ဗသတ္တနာ စေမာသဗ္ဗေသတ္တာသုခိတာဟွန်တုသာဓုသာဓုသာဓုအဗျာပကြောဟောမိအနိဂောဟောမိ สุขีอัตานังปริหรามิမမမာတာပိတုအာချရိယာချာညာတိမိတ်တာချာသဗ္ဗမဂျာရိနောချာအဝေရာဟွန်တုအ အပြာပိစ္ဆာဟွန်တုအနိကာဟွန်တုสุขีอัตานาปริหรันตุอิมาสเมอาราเมสัพเพโยกิโนอเวราหุนตุอ အပြာပိစ္ဆာဟွန်တုအနိဃာဟွန်တုสุขีอัตตานังปริหรันตุอิมาสเมอาราเมสัพเพเบคุสัมเนราจา ဥပါစကဥပါစိကယောကြအဝေရာဟွန်တုအဗျာပကြဟွန်တုအနိကဟွန်တုสุขีอัตตานังปริหรันตุ အမကံจตุပจယတယကအဝေရာဟွန်တုအပြာပိစ္ဆာဟွန်တုအနိဃာဟွန်တုสุขีอัตานังปริหรันตุ အမကံအရခဒေဝတာဣမသမိန်ဝိဟာရေဣမသမိန်အာဝါစေဣမသမိန်အာရာမေအရခဒေဝတာအဝေရာဟွန်တုအ အပြာပိစ္ဆာဟွန်တုအနိကာဟွန်တုสุขีอัตานังปริหรันตุสัพเพสัตตาสัพเพปานาสัพเพบุตาสัพเพปุกลา သဗ္ဗေအတ္တဘာဝပရိယာပါဏာသဗ္ဗာဣတိယောသဗ္ဗေပုရိသာသဗ္ဗေအရိယာသဗ္ဗေအနာရိယာသဗ္ဗေဒေဝသဗ္ဗေမနုဿာသဗ္ဗေ သဗ္ဗေဝိနိပါတိကာအဝေရာဟွန်တုအပြာပိစ္ဆာဟွန်တုအနိကာဟွန်တုสุขีอัตานังปริหารันตุทุกขามุจจันตุ ယထာလတ္တသမ္ပတိတောယထာလတ္တသမ္ပတိတောမဝိကခြံတုကမစကာမဝိကခြံတုကမစကာပုရတိမာယာဓိစာယပုရတိမာယာဓိစာယပัจฉิမာယာဓိစာယပัจฉิမာယာဓိစာယဥဒ္ဒရာယဓိစာယဥဒ္ဒရာ ဒခိနာယအထိစာယပုရတိမာယအနုတိစာယပချိမာယအနုတိစာယဩဒရာယအနုတိစာယဒခိနာယအနုတိစာယဟိတိမာယအဓိစာယ Uberi maya di saya. Sabe sada. Sabe bana. Sabe buddha. Sabe bugla. Sabe ada bawa. Priya bana. သဗ္ဗာဣဋ္ဌိယောသဗ္ဗေပုရိသာသဗ္ဗေအရိယာသဗ္ဗေအနာရိယာသဗ္ဗေဒေဝာသဗ္ဗေမနုဿာသဗ္ဗေဝိနိပါတိကာအဝေရာဟွန်တုအ အပြာပိစ္ဆာဟွန်တုအနိကာဟွန်တုสุขีอัตตานังปริหารันตุทุกขามุจจันตุยถาลัตตาสัมปติโตมาวิกัจฉันตุกัมมสกา ဥထံယာဝဘွယ်ကာကြအထောယာဝဝီจิตတော်သမန္တာจกဝါလေစုရေသတ္တပထဝီจရာအဗျာပစ္စာနိဝေရာကြနိဒုက္ခာจနုပ္ပတဝါ ဥဒ္ဒံယဝဘဝကကြဥဒ္ဒံယဝဘဝကကြအထောယဝဝိจิတောသမန္တာจกဝါလေစုသမန္တာจกဝါလေစုရေသတ္တာဥဒကေจရာရေသတ္တာဥဒကေจရာအဗျာပိစ္ဆာနိဝေရာจာအဗျာပိစ္ဆာနိဝေရာจာနိဒုက္ခာจာနုပ္ပတဝါနိ ဥဒ္ဒံယဝဘောဂာချာအထောယဝဝီจิตောသမန္တာจักဝါလေစုရေသတ္တာအာကာစေจရာအပြာပိစ္ဆာနိဝေရာချာနိဒုက္ခာချာနုပ္ပတဝါ ဣမာယဓမ္မာနုဓမ္မပฏิပတ္တိယဗုဒ္ဓံဘုဇေမိဣမာယဓမ္မာနုဓမ္မပฏิပတ္တိယဓမ္မံဘုဇေမိဣမာယ ဓမ္မာနုဓမ္မပฏิပတ္တိယသံဃံဘူဇေမိဣမာယဓမ္မာနုဓမ္မပฏิပတ္တိယမာတာပိတရောပူဇေမိဣမာယ ဓမ္မာနုဓမ္မပฏิပတ္တိယအာချရိယေပူဇေမိအတ္ထာဣမာယပฏิပတ္တိယခြရာမရဏမပရိမုတ်ကျိစာမိဣဒ္ဓမေပုံညာဣဒ္ဓမေ အစဝခယဝဟံဟောတုဣဒံမေစီလံမဂဖလာညာနသပัจจယောဟောတုဣမနောပုညဘာကံသဗ္ဗသတ္တနာတေမ သဗ္ဗေသတ္တာသုခိတာဟွန်တုသာဓု